တိမောသေဩဝါဒစာပထမဆောင် အခန်းကြီး၄အငယ်၁မှ၅ဝိညာဉ်တော်သည်အတည့်အလင်းဗျာဒိတ်ထားတော်မူသည်ကား ။နောင်ကာလ၌ဩတ္တပစိတ်တွင်သံပူနှင့်ခတ်ခြင်းကို ခံပြီးလျှင်၊မုသာစကားကို ပြောတတ်သော သူတို့၏လျှို့ဝှက်ခြင်းအားဖြင့်၊လူအချို့တို့သည်ယုံကြည်ခြင်းကိုစွန့်ပယ်၍၊လှည့်ဖြားတတ်သောစိတ်ဝိညာဉ်တို့၌၎င်း၊နတ်ဘုရားတို့နှင့်စပ်ဆိုင်သောဩဝါဒတို့၌၎င်းမှီဝဲဆည်းကပ်ကြလိမ့်မည်။မင်္ဂလာဆောင်ခြင်းအမှုကိုမပြုရဟူ၍၎င်း၊ယုံကြည်၍သမ္မာတရားကိုသိသောသူတို့သည်ကျေးဇူးတော်ကိုသိသောစိတ်နှင့်တကွ သုံးဖို့ရန်ဘုရားသခင်ဖန်ဆင်းတော်မူသောအစာမျိုးကိုရှောင်ရမည်ဟု၍၎င်းပညာထားကြလိမ့်မည်။ဘုရားသခင်ဖန်ဆင်းတော်မူမြတ်သည်သုံးเสียကောင်း၏။ယေရှုတော်ကိုတည်သောစိတ်နှင့်ခံယူလျင်အဘယ်အရာကိုမျှမပယ်မရှောင်ရ။အကြောင်းမူကားဘုရားသခင်နှုတ်ပတ်တရားတော်အားဖြင့်၎င်း၊ဆူတောင်းခြင်းအားဖြင့်၎င်းအရာရာတို့သည်စင်ကြယ်လျက်ရှိကြ၏။အငယ်6မှ7 ဤစကားများကိုသင်သည်ညီကိုတို့အားကြားပြောလျင်ယုံကြည်ချက်စကားကိုယ်တိုင်ရှာဖွေလေ့ကျက်သောတမန်ဩဝါဒစကားနှင့်မွေးမြူခြင်းကိုခံသောယေရှုခရစ်ဓမ္မဆရာကောင်းဖြစ်လိမ့်မည်မိမအိုပြောတတ်သောတရားမဲ့ဖြစ်သောဒဏ္ဍာရီစကားကိုပယ်ရှား၍ဖျားကို၌မွေ့လောခြင်းအပြင်ကိုကိုကိုဆုံးမလော့ ကိုယ်ကာယကိုဆုံးမခြင်းသည်များစွာသောအကျိုးကိုမပေးတတ်။ဘုရားဝတ်၌မွေ့လျော်ခြင်းမူကား၊ယခုဘဝ၊နောင်ဘဝနှင့်စပ်ဆိုင်သောဂတိတော်ကိုရသည်ဖြစ်၍၊အရာရာ၌အကျိုးကိုပေးတတ်သည်ဟူသောစကားသည်သစ္စာစကားဖြစ်၏။အကြွင်းမဲ့ခံယူအပ်သောစကားလည်းဖြစ်၏။ထိုကြောင့်အသက်ရှင်တော်မူထသော၊လူအပေါင်းတို့ကိုကယ်မတော်မူ၍၊ယုံကြည်သောသူတို့ကိုအထူးသဖြင့်ကယ်မတော်မူသောဘုရားသခင်၌ ငါတို့သည်ကိုးစားသည်နှင့်အညီပင်မန်းစွာအမှုဆောင်ရွက်ကြ၏ကဲ့ရဲ့ခြင်းကိုလည်းခံရကြ၏ယခုဆိုခဲ့ပြီးသည့်အတိုင်းပြညတ်ထားခြင်းဆုံးမဩဝါဒပေးခြင်းကိုပြုလော့အငယ်၁၂မှ၁၆တင်းအသက်အရွယ်နုပြူဒီကိုအဘယ်သူမျှမထီမဲ့မြင်မပြုစေနှင့် စကားပြောခြင်းကြင်ကြံပြုမှုခြင်းသူတစ်ပါးကိုချစ်ခြင်းဝိညာဉ်သဘောရှိခြင်း တစ္ဆာဆောင်ခြင်းစင်ကြယ်ခြင်းအရာမှာယုံကြည်သောသူတို့အားပုံသက်တွေကိုပြလော့ငါမလာမီတိုင်အောင်ကျမ်းစာကိုဖတ်ခြင်းတိုက်တွန်းတွေးဆောင်ခြင်းဆုံးမဩဝါဒပေးခြင်းကိုကြိုးစား၍ပြုလော့ဗျာဒိတ်တော်ကိုခံ၍သင်းအုပ်များတို့သည် လက်တင်ခြင်းနှင့်တကွတင်၌အပ်ပေးသောစုကျေးဇူးကိုမပြုစုဘဲမနေနှင့်တင်ဤတိုးပွားခြင်းကိုလူအပေါင်းတို့အားထင်ရှားစေခြင်းငှာဤရာများကို စိတ်ဆွဲလန်း၍ ကြိုးစားအားထုတ်လော့။ကိုကို၎င်း ကိုဆုံးမဩဝါဒကို၎င်းတတိပြု၍အမြဲတည်နေလော့။ထိုတို့ပြုလျင် ကိုကို၎င်းနားထောင်သောသူတို့ကို၎င်းကယ်တင်လိမ့်မည်